လူဆယ်တယ်ဆိုတာဘယ်လိုလဲလို့ဆိုတော့အဲ့ဒါကယဟန်တော်တွေတတ်တတ်ပြောတာဣဒဘိကဝေဘိက္ခုဂိဟိဟိတံပထောဝိဟရတိဒုက္ခိတေတုဒုက္ခိတောဒုက္ခိတေတုဒုက္ခိတောသဟနန္တိဒုက္ခိတေတုဒုက္ခိတောဒုက္ခိတေတုဒုက္ခိတောဥပ္ပန္နေတုကိစ္စကရဏီတုတေတုအတ္တနာတံယောဂံအာပိစတိရှင်းနေမဟုတ်လား ဟမ်ဘာလို့မြတ်စွာဘုရားတော့ရှင်းရှင်းပဲဟောတယ်လူရင်းကတော့ဘုန်းကြီးကတဲ့ဘုန်းကြီးနေမနေပဲနဲ့လူတွေနဲ့မသင့်လျော်တဲ့ရောနှောခြင်းနဲ့ရောနှောနေပြီဆိုရင်အဲ့ဒီဘုန်းကြီးလူဆယ်ရောတဲ့ဟုတ်ကဲ့လားလူတွေအိမ်သွားလူတွေနဲ့ရောနှောနှောနေခေလဝလာစကားပြော အဲ့ဒါလူတွေအလောက်အကန်ရှိတယ်ဆိုလို့ရှိရင်ကူညီညာလုပ်ပေးအစရှိသည်ဖြင့်ကိုเจ้าမှာကိုနေကိုတရားကိုအမထုတ်ကိုစာပေကိုမသိမအာမင်းနဲ့မသိလျော်တဲ့နီးနဲ့လူတွေနဲ့ရောနှောနေပြီဆိုလို့ရှိရင်အဲ့ဒီဘုံကြီးလူဆဲပြီတဲ့တမ္မာဒိဋ္ဌိမခင်ရရင်ကြောမမျောတော့ဘူးဟုတ်ကဲ့လားကိုတရားမှကိုအာမထုတ်ဘူးဆိုလို့ရှိရင်တမ္မာဒိဋ္ဌိမခင်ရရင်ကြောမျောပါမလား မပြောဘူးဒါပေမဲ့တချို့လူတွေကလည်းပဲမသိတဲ့အခါကျတော့ကိုယ်အိမ်ကိုဘုံကြီးမကြွစေခြင်းဘူးလားဟန်သိကြွစေခြင်းနဲ့ဒါကြောင့်တချို့များနားမလည်တဲ့အခါကျတော့ဘယ်လိုလျှောက်တယ်လဲလို့ဆိုတော့ဘုန်းကြီးတို့ကိုတောင်မှပဲတချို့နားမလဲတဲ့တရားတော်မှဘလို့လျှောက်လဲဆိုရင်တော့ဆရာတော်အဲ့ဒီရွာပဲမြာတရားဟောကြလို့ရှိရင်တပည့်တော်တို့အိမ်လဲဝင်မအောင်ဖရတဲ့အဲဟုတ်ကဲ့လား အဲ့တော့ဝင်သွားပြီဆိုကြတဲ့ကဘုန်းကြီးရဲ့သိခါပြက်သွားပြီပေါ့မဟုတ်ဘူးလားဘုန်းကြီးဆိုတာအကြောင်းရှိလို့ပင်မှာကြွရမယ်မဟုတ်လားကိုယ်တကာရမနေမကောင်းထိုင်မသာရှိတာ တောင်မှပဲသိပေမဲ့လို့သွားပြီးမမေးရဘူးတဲ့ပင်မှာပဲသုံးတယောက်ကိုမှားလို့ဖြစ်စေဒါမှမဟုတ်တယောက်လှပြီးပြက်ဆိုလို့ရှိရင် အရှင်ဘုရားကိုတပည့်တော်တို့ဖူးမြော်လိုပါတယ်ဘုရားတပည့်တော်တက္ကမတပည့်တော်တက္ကနေမကောင်းထိုင်မသာဖြစ်နေပါတယ်အရှင်ဘုရားဖူးမြော်ရရင်သူ့မှာစိတ်ကြည်လင်ချမ်းသာဖြစ်ပါလိမ့်မယ်ဘုရားကြွရောက်ပြီးချီးမြှောက်တော်မူပါဘုရားဆိုရင်အဖူးမြော်ကံလည်းကြွနိုင်တယ်ပိယိတ်ချီးမြှင့်ပါဘုရားဆိုရင်လည်းပိယိတ်ချီးမြှင့်ပေးနိုင်တယ်တရားလေးချီးမြှင့်ပေးပါအောင်ဘုရားဆိုလို့ရှိရင်လည်းတင့်လျော်တဲ့တရားလေးချီးမြှင့်ပေးနိုင်တယ်အဲဒါလို့ဆိုလို့ရှိရင်တင့်လျော်လျောက်ပတ်တဲ့ဆက်ဆံမှုဆက်ဆံမှု ဒါရောနှောမှုမဟုတ်ဘူးဟုတ်ကဲ့လားဒီလိုမဟုတ်ဘဲနဲ့အချိန်မဟုတ်အချိန်အချိန်ဟုတ်သွားအကြောင်းမရှိလဲသွားအကြောင်းရှိလဲသွားသွားပြီးတော့အဲ့ဒီမှာပဲအချိန်ပြုံးတော်ပြောတောင်းပြောနဲ့အဲ့ဒါလိုနေပြီဆိုလို့ရှိရင်တော့အဲ့ဒီဘုန်းကြီးလူဆယ်ပြီတဲ့ဒါပေမဲ့လို့အဲ့ဒီအိမ်ကဒကမတွေကတော့သိသဘောကြသည်ဒါမှတို့ဘုန်းကြီးတို့သိခင်တာမဟုတ်လား သဘောကျတော့လှူလဲလှူတော့လဲအဲ့ဒီဘုံကြီးမှာပဲလှူတယ်။ဘာကြောင့်လဲတို့ခင်တဲ့ဘုံကြီးကိုမဟုတ်လားအဲ့ဒါတွေဒီခေတ်ဒီခါမှာသိမ့်များတယ်အဲ့တော့ဘုံကြီးတွေလူအစဲခံရတာဟာဘုံကြီးတွေကိုကတချို့ကအစဲခံခြင်းလို့ဆဲခံရတယ်လဲဟုတ်တယ်လူတွေကိုကဆဲခြင်းလို့ဆဲတာလဲဟုတ်တယ်နော်ဟုတ်ကဲ့လားမစင်ခြင်းသိဘူးလား သေဟိုကျွန်းမှာအိမ်တဲအိမ်မုတ်ဆုံးမဒကမာကြီးနဲ့သူသမီး၃၄ယောက်အတူတူလောက်ကန်စားတောက်နေကြတာချောင်းချောင်းလဲလဲစားတောက်နိုင်တယ်လူနိုင်တန်းနိုင်ကြွေနိုင်မွေနိုင်ပေးနိုင်ကန်းနိုင်ဒီလိုရှိတယ်အိမ်မှာလဲဆုံးငံကိုတော်တွေ၄၅ပါးရှိတယ်ဆုံးငံကိုတော်တွေနေ့စဉ်လာဆွန်ကြအဲ့ဒါကိုဆွန်လောင်းဒီလိုနဲ့ပိန်တပတ်ဆုံးကုသိုလ်ယူကြတယ်ဒီနေ့ကြတဲ့အခါကျတော့ဒီရွာမီးလောင်ဒီဒကမာကြီးတွေအိမ်လဲပါသွားတယ် မီးလောင်နေဆိုရင်ပဲဘုန်းကြီးတွေကအိမ်ဆုံးကကြွတဲ့ဘုန်းကြီးတွေကလာကြပြီးတော့သူတို့နေရာနေရာဆွဲပြီးပြီးတဲ့ကတဲထုတ်ပေးတယ်။ဒါကြောင့်မလို့တချို့ပစ္စည်းတွေရလိုက်တဲ့မိငိမ့်သွားတဲ့အခါကျတော့ဝမ်းသာလိုက်တာတို့ဘုန်းကြီးတွေတို့ဘုန်းကြီးတွေကြောက်မယ်တို့ပစ္စည်းတွေရတော့ဒီဘုန်းကြီးတွေကမရမရှိဘူးဆိုရင်တော့တို့မရဘူး။ဒါနဲ့မနဲ့လင်းတဲ့အခါကျတော့ စားဖို့တောက်ဖို့ချက်တော့ဘုန်းကြီးဆွန်းလောင်းဖို့လည်းသူတို့ဆွန်းချက်ရတယ်ဆွန်းချက်တော့လည်းတတိရတယ်ဩဒီဆန်ဒုတ်တွေကငါဘုန်းကြီးငါတို့ဘုန်းကြီးပယ်ပေးလို့မလို့သူဆွန်းချက်ရတယ်စားရတောက်ရတယ်အမျိုးသမီးတွေကသမီးငယ်တွေကဒါနဲ့ခဏကြာတော့ဘုန်းကြီးတော်ကလေးတောင်ကမြမျက်လွှာချပြီးတော့ဆုံးကန်ကြွလာသူတို့ဘုန်းကြီးပဲ အိမ်မောက်ဝကြတော့ရက်တယ်ရက်တဲ့အခါကျတော့ဒကမကြီးကမြင်တယ်ဟောအာသမီးတို့သမီးတို့တို့ဘုန်းကြီးကြွလာပြီဟိုမှာဆွမ်းလောင်းမှုပညာပညာသမီးတွေကဘယ်နဲ့ပြောလဲဆိုတော့အမေဘုန်းကြီးကညကတော့မလာဘူးအခုကြမှာစားချိန်တန်ကြမှာလာတယ်ဘာအသုံးကြလဲမလောင်းမကောင်းလား ရှင်းရှင်းပဲပြတ်တယ်မဟုတ်လားကောင်းပါတယ်တဲ့ဒီတော့ဒကမာကြီးကဧကွယ်ညီးတို့လည်းညီးတို့ဘုံကြီးနဲ့ညီးတို့ပေါ့ငါလည်းငါဘုံကြီးနဲ့ငါကဲပေးငါသွားလောင်းပါမယ်အဲ့လိုဆိုပြီးတော့ဒကမာကြီးကသွားပြီးတော့ဆွန်းလေးဟင်းလေးယူပြီးဘုံကြီးလောင်းလိုက်ရတယ်တဲ့အဲ့ဒီကြောင့်ဘုံကြီးလည်းလှဲ့တောင်းမကြည့်ဘူးဘုံကြီးကလည်း သူဟာသူရှုမှတ်ပြီးထွက်သွားရောတယ်အဲ့တော့ညီတို့လည်းညီတို့ဘုန်းကြီးနဲ့ညီတို့ပေါ့အေးစကဲငါလည်းငါဘုန်းကြီးနဲ့ငါပေါ့ပါဆဲရအဲ့ဒီဘုန်းကြီးရဲ့အစဲခံရတာလားဟိုဘုန်းကြီးတွေအစဲခံရတာလားကောင်းတာပေါ့ဆွမ်းဝဝစားရတယ်မဟုတ်လားခါတိုင်းနဲ့ပိုကောင်းအောင်တော့ချက်ကြွေးအောင်မှာ ဒါလေးနည်းနည်းကြဲကြဲဝင်းဝင်လေးပြောလို့ရှိရင်တော့ပိုးဘဟုတုတ္တရတော့မှဒါပေမဲ့အချိန်မရှိလို့ဒီလောက်ဆိုတော့ပါပြီနော်ဒီတော့ဒါကလူနှင်းရောပြန်ရှင်ယဟန်လူဖန်းဆယ်လေးပြီဟုတ်သလားဟုတ်ပါဘူးဆို တစ်ခုကဘာလဲနတ်ဆယ်တဲ့တဲ့နတ်ဆယ်တဲ့ဆိုတာဘာလဲလို့ဆိုတော့တစုံတစ်ခုကုသိုလ်ပြုရင်ဖြစ်စေတစုံတရာသီလဆောက်တည်တယ်ဘာဝနာတရားပွားများအထုတ်တယ်ဆိုတာဖြစ်လို့ရင်ဖြစ်စေဘယ်လိုကုသိုလ်လုပ်ငန်းမယ်လုပ်လို့ဒီကောင်းမှုကုသိုလ်ကြောင့်နတ်ပြည်လောကရောက်ရဘာလို့အိဆိုတဲ့ရည်ရွယ်ချက်နဲ့ ဆုတောင်းပြီးအဲ့ဒီကုသိုလ်လုပ်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုနှတ်ဆဲသွားပြီတဲ့ဟုတ်ကဲ့လားဘယ်ဆဲသွားနှတ်ဆဲသွားတော့ဘယ်ရောက်သွားကောင်းတာပေါ့ဘာဖြစ်လို့နိဗ္ဗာန်မရောက်နိုင်တော့နတ်တွေကြတော့လဲတရားကျင့်ရတာပဲဘာကြောင့် ဩဘုရားတရားအကြောင်းမသိလို့နတ်တရားမသိကြဘူးနော်ဩမရှိလို့အေးဟုတ်တယ်နတ်ပြည်မှာဘုရားလည်းမရှိဘူးတရားလည်းမရှိဘူးသံဃာလည်းမရှိဘူးလူပြည်မှာပဲရှိတယ်နော်ဒီတော့နတ်ပြည်မှာနတ်တွေစုတည်တဲ့အခါကျတော့စုတည်ကနေမှနတ်အချင်းချင်းမှားတဲ့ဘယ်လိုမှားတယ်လဲလို့ဆိုတော့အိုအဆွေနတ်သား နတ်ဘဝကစုတည်တဲ့အခါမှာသင်ဟာကောင်းရာသူဂတိရောက်ပါစေတဲ့ကောင်းရာသူဂတိရောက်ပြီးတော့ကောင်းသောရာခြင်းရပါစေတဲ့ကောင်းသောတရားလည်းရှိပါစေတဲ့စကားသုံးခုမှားတယ်တဲ့နတ်တွေကစုတည်သွားပြီဆိုလို့ရှိရင်နံပါတ်1ကောင်းရာသူဂတိရောက်ပါစေတဲ့ကောင်းသောရခြင်းရပါစေတဲ့ကောင်းသောတရားရှိပါစေတဲ့ ကောင်းရာသူဂတိရောက်ပါစေဆိုတာနတ်တွေကဘာပြောတာလဲဆိုတော့အဲ့ဒီနတ်လူပြေရောက်ပါစေလို့မှားတာတယ်ဟုတ်ကဲ့လားဘယ်ရောက်ပါစေတဲ့လားဟဲ့လူပြေကသူဂတိဘဝတယ်နတ်တွေအတွက်သူဂတိဆိုတာကောင်းသောဘုံဘဝပေါ့ဘာကြောင့်အခုနကိုရင်ပြောသလိုပေါ့လူပြေမှာဖျားဖူးရတယ်တရားနာရတယ်သံဃာတော်တွေဖူးမြော်ရတယ်ဝိပဿနာတရားကျင့်ကြံပွားများအားထုတ်ရတယ်မဟုတ်လား အဲ့လိုဆိုတော့နိဗ္ဗာန်နဲ့နီးသလားဝေးသလားဒါကြောင့်မလို့လူပြည်လောကဟာနတ်တွေအတွက်သူဂတိဘဝကောင်းသောဘဝတဲ့ဟုတ်ကဲ့လားကောင်းသောရခြင်းရပါစေဆိုတာယရဏသုံးပါးယုံကြည်တဲ့သရတရားနဲ့ပြည့်စုံပါစေလို့ဆိုလိုတယ်တဲ့။ဘာပြောတာတဲ့နော်။တဲ့တဲ့ပြောရင်ဗုဒ္ဓဘာသာဝင်စစ်စစ်ဖြစ်ပါစေဒါပြောတာမဟုတ်လား ကောင်းသောတရားရှိပါစေဆိုတာတမက်တဖူရပါစေလို့ပြောတာတမက်တဖူရရင်အဲ့ဒီပုဂ္ဂိုလ်ဟာ600တရားရသွားပြီတဲ့သူအပယ်မကြတော့ဘူးဒါကြောင့်မလို့ကောင်းသောတရားဆိုတာတမက်တဖူအဲ့တော့လူပြေရောက်မှပဲယရဏသုံးပါးကိုစစ်မှန်တဲ့ယုံကြည်မှုနဲ့ယုံကြည်တဲ့သရတရားရပြီဗုဒ္ဓဘာသာဝင်စစ်စစ်ဖြစ်မယ်။ အဲ့ဒါလို့စစ်စစ်ဖြစ်မှပဲမဉ္ဇဉ်ပူဇဉ်ရာအကြောင်းတတိပဋ္ဌာန်ဝိပဿနာအကျင့်ကောင်းအကျင့်မှန်တွေကိုချမ်းမြေ့ယောဂီတွေလို့ကျင့်နိုင်မယ်မဟုတ်လားအဲ့ဒါလို့ကျင့်မှပဲတမက်တဖို့ထောက်ရတရားရမယ်မဟုတ်လားအဲ့ဒါလို့ဆိုတော့နတ်ပြည်နဲ့လူပြည်ဘယ်ဟာကသာသလဲပါတယ်သိကြသလား ဒါကြောင့်မလို့နတ်ဆယ်ဖို့ရာမတောင့်တပါနဲ့တဲ့ပါတယ်တော့နတ်ပြည်တောင့်တကျင့်ကြံကနတ်ကဆယ်ပြန်သည်ဟုတ်ကဲ့လားဆို နောက်တစ်ခုကဘာတော့အဘာလို့ကြားဦးတယ်မဟုတ်လားအစင်းလှလှအတန်ကောင်းကောင်းအနံမွေမွေအရသာကောင်းကောင်းထိတွေ့เสียနူးနူးညံ့ညံ့နေဟာအဲ့ဒါကာမဂုဏ်အာယုံ၅ပါးပဲတဲ့ဟုတ်ကဲ့လား အဲ့ဒီကာမဂုဏ်အာယုံ၅ပါးကိုตาရနှစ်သက်တတ်မဲ့တွေ့တာနေပြီဆိုရင်တော့ဝဲအဆုတ်ခံရပြီတဲ့အစင်းလှလှလေးကြည့်ဖို့ရအတွက်ကြိုးစားနေတယ်အသံကောင်းကောင်းလေးနားထောင်ဖို့ရအတွက်ကြိုးစားနေတယ်အနံ့မွေးမွေးလေးမွေးရဖို့ရအတွက်ကြိုးစားနေတယ်အရသာကောင်းကောင်းလေးစားရဖို့ရအတွက်ကြိုးစားနေတယ်ထိတွေ့စရာနုနုညံ့ညံ့လေးထိနိုင်တွေ့နိုင်မှုရကြိုးစားနေတယ်ဆိုရင် ကာမဂုဏ်ကို စွဲနေတာမဟုတ်လားตายာနေတာတတ်မဲ့နေတာမဟုတ်လားဟုတ်ကဲ့လားဒီတော့လောကမှာလောကီပစ္စည်းဥစ္စာမှန်သမျှအစင်းအတန်အနံ့အရသာထိတွေ့စရာဆိုတဲ့ကာမဂုဏ်ကလွတ်ခဲ့လားအဲ့တော့လောကီပစ္စည်းဥစ္စာမှန်သမျှလည်းကာမဂုဏ်ဇနီးမယားလည်းကာမဂုဏ် ခင်မွန်းတယ်လဲကာမဂုဏ်သမီးသားလဲကာမဂုဏ်မော်တော်ကားလဲကာမဂုဏ်တီဗီလဲကာမဂုဏ်စတိတ်ရှိုးတို့တစိတ်တိုးပြန်တော့လဲကာမဂုဏ်ဟုတ်ကဲ့လားအဲ့ဒါအားလုံးကာမဂုဏ်ကြီးပဲလူပြည်လောကမှာအဲ့ဒါတွေตายာနှစ်သက်တတ်မဲ့နေပြီဆိုရင်တော့တမ္မာဒိဋ္ဌိမကင်ရေရင်ကြောမမျောတော့ဘူးဟုတ်ပြီလား မမျောတော့ဘူးဆိုလို့ရှိရင်နိဗ္ဗာန်တည်းဟူသောသမုဒ္ဒရာရောက်ပါမလားသမုဒ္ဒရာမရောက်ရင်ဘယ်ရောက်မလဲအဲဝဲဝဲစုပ်ပြီဆိုတဲ့ကအောက်ရောက်မလားအထက်ရောက်မလားသွားပြီပေါ့သွားပြီဟုတ်ကဲ့လားသွားပြီပေါ့အခုနမျိုးသမီးလို့အိမ်ရောက်သွားပြီပေါ့ မဟုတ်လားအိမ်ရောက်သွားပြီလားရောက်သွားပါပြီနော်ဒါပေမဲ့ယောဂီတို့တော့ကာမဂုဏ်တဲ့တတ်မဲ့စွဲဆိုတာမစွဲဘူးမဟုတ်လားမစွဲအောင်ဘာလုပ်တာဟမ်ကိလေရေရင်စီလာလင်သင့်တွင်ပါနှင့်တာမြည်နီး တဲ့တော့ပါတယ်တော့အဲ့ဒါကာမဂုဏ်အာယုံအစင်းလာလာအတန်ကောင်းကောင်းစသည်အကြောင်းပြုပြီးတော့လောဘကိလေသာဒေါသကိလေသာမောဟကိလေသာဆိုတဲ့ရေတွေစီးဝင်မဲ့ကြရင်မစည်းမဝင်ရအောင်ဘာနဲ့တားမလဲတဲ့အစဉ်တတိတားပါမည်အစဉ်တတိတားတဲ့ဆိုတာဘယ်လိုလဲရှုမှတ်မှုနဲ့တားမယ်ဟုတ်ကဲ့လား မြင်ရင်မြင်နဲ့တားမယ်မြင်ုံနဲ့မနေလို့မလို့လိုချင်လိုချင်နဲ့တားမယ်ချစ်ခင်ချစ်ခင်နဲ့ရှုမယ်တတ်မရင်တတ်မဲ့တဲ့ရှုမယ်စိတ်ဆိုးရင်စိတ်ဆိုးတယ်ရှုမယ်အစရှိသည်ဟုတ်ကဲ့လားအဲ့ဒါလို့ရှုပြီဆိုလို့ရှိရင်တော့လောဘဒေါသမောဟကိလေသာဝင်လာပါမလားဝင်ပါပါဘုရားဒါကြောင့်မျက်စိနာနာရှာကိုမနာ6ဒွါရ၌ ယောက်ျားလာတုံ6အာယုံကို အကုန်ရှုလျင်ရေအရင်မဝင်လာပဲတတ်ပါသည်မြင်သမျှမြင်နေမြင်နေရှုကြားသမျှကြားတယ်ကြားတယ်ရှုနမ်းသမျှမွေးသမျှလည်းစားသမျှလည်းထိသမျှလည်းနူးညံ့ရင်ဉာဏ်နဲ့ရင်စဉ်းစားရင် တွေးရင်စိတ်ကူးရင်အဲ့ဒါလို့နိုင်နိုင်သာရှုပြီဆိုလို့ရှိရင်လောဘဒေါသဖြစ်မလားအဲ့တော့ရေအရင်ဝင်လာသေးလားမဝင်လာတဲ့အခါကျတော့ရေအရင်အဝင်တန့်သွားပြီဆိုတော့မချမ်းသာဘူးလားအဲ့ဒီအဝင်တန့်တဲ့အချိန်မှာဆက်ပြီးရှုရင်ဝိပဿနာတတိသမာဓိဝိပဿနာဉာဏ်နေမဖြစ်ပေဘူးလား ရုပ်သဘောနာမ်သဘောသိတဲ့အမှန်သိအမှန်မြင်တမ္မာဒိဋ္ဌိမဲ့ခင် ဖြစ်တော့တမ္မာဒိဋ္ဌိမဲ့ခင်ရေရင်ကျော်မျောပြီဒီလိုဆိုလို့ရှိရင်ဘယ်ရောက်မလဲအဲ့ဒါကကာမဂုဏ်ရဲ့အပြစ်ကိုမြင်မှဒီကာမဂုဏ်တရားတွေဟာဒုက္ခတွေပဲဆင်းရဲတွေပဲလို့မြင်မှဟုတ်ကဲ့လားဓမ္မပဲတားတယ်မဟုတ်လားမမြင်လို့အကောင်းထင်နေရင်တားသလားမတားရုံမကဘူးဘွားတာပေါ့ မဟုတ်လားဒီကာမဂုဏ်ပဲလိုက်ရှာနေတာမဟုတ်လားအလှလေးတွေပဲလိုက်ရှာနေတာမဟုတ်လားအတန်ကောင်းကောင်းလေးတွေပဲနားထောင်မှုရလိုက်ရှာနေတာမဟုတ်လားဟုတ်ကဲ့လားအဲ့ဒါအကောင်းထင်လို့လားအကောင်းမထင်လို့လားအကောင်းထင်တာသိလို့လားမသိလို့လားသိပါပါ သိသူနဲ့မသိသူဘသူက လူမိုက်ဘသူကလူလိမ်ပါလဲဟုတ်ကဲ့လားဒါဖြင့်ဒီပရိသတ်ထဲမှာလူမိုက်ပဲနှစ်ယောက်ပါလဲမဲကိုရေပြောနိုင်သလားသူများအတွက်ရှင်းနေလိုက်လို့ပြောနိုင်လားဩဒါနဲ့ဘာလို့ပြောကိုရင်သီလကျိုးသွားပြီကိုးပါပဲကြံတော့တယ်နော် ကိုးပါးပဲကြံတော့အိုဘဲလူသာငမိုက်သာသင်္ကာအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြာအာယုန်ဒုက္ခဘုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေ့ကဖက်လျက်အောက်ထက်တန်သာဆုံဆံငါဖြင့်တဏှာလက်သည်ထင်နိုင်ချေ၍အေးရမရှိဆင်းရဲဖြစ်သည်ဝိဤသာကောင်လုံးလုံးသည်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 နီးမယာသမိသားနှင့် လင်သားအိမ်ယာအဖျားပြာကိုငဲ့ကဖင်နေအချိန်၍ကတေပေတင်ကိုဥလိမ့်သည်ကြားဘူးလားကြားပါရဲ့ဗျာဘယ်တော့မှကြားဘူးတော့ ကြောင်းအချင်းဟုတ်ကဲ့လားဝိဤသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့နိဗ္ဗာန်စီဟုသောသမုဒ္ဒရာဒီချမ်းသာတွေ့ဖို့ရာအတွက်မမေ့ယုံနံဖြစ်ပြဟံကိုအမှန်ညာညှိဖြစ်တိုင်းသိလော မမေ့ဆိုတာဘာပြောတာအပမာဒဟုတ်ကဲ့လားရုပ်ဖြစ်သမျှနာမ်ဖြစ်သမျှ မမေ့ပဲနဲ့တတိကပ်ပြီးတော့ရှုမှတ်ပါဒါပြောတာမဟုတ်လားမမေ့ယုံနံဖြစ်ပြဟံကိုအမှန်ဉာဏ်ညိဖြစ်တိုင်းသိလောအမှန်ဉာဏ်ဆိုတာဘာလဲသမ္မာဒိဋ္ဌိမဲ့ခင်ဟုတ်ကဲ့လားအမှန်သမ္မာဉာဏ်ဒိဋ္ဌိသမ္မာဒိဋ္ဌိဖြစ်တိုင်းဖြစ်တိုင်းရှုမိပြီဆိုလို့ရှိရင်တော့စိတ်တည်ငြိမ်မှုတမာရီအားကောင်းလာတဲ့အခါကျတော့ အဲ့ဒီရုပ်ရဲ့ဖြစ်ပြီးပြက်လို့မတည်မြဲတဲ့အနိစ္စဖြစ်ပြက်မပြက်နှိမ့်ဆက်တဲ့ဒုက္ခပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့အနတ္တသဘောသိမလားဘူးလားထို့အတူပဲအရှုခံနာရဲ့အနိစ္စဒုက္ခအနတ္တသဘောကိုသိမလားဘူးလားအဲ့လိုသိတာဟာအမှန်သီလားအမှားသီလားသမ္မာဒိဋ္ဌိမကင်ဟုတ်ကဲ့လားအဲ့တော့သမ္မာဒိဋ္ဌိမကင်ရေရင်ကြောမျောပြီဆိုကြတဲ့ကဘယ်ရောက်ဖို့သေးကြပါလဲ နိဗ္ဗာန်ဒီဟုသောသမုဒ္ဒရာသို့ရောက်ဖို့သိကြပြီဟုတ်ကဲ့လားဒါကြောင့်အမှန်ဉာဏ်ညှိဖြစ်တိုင်းသိလောအဲ့ဒါလိုသိအောင်ဘာလို့သလဲဆိုတော့ဝီရိနှတံရှုမြိုက်တံဖြင့်စေရန်ကိလေလောင်ကျွမ်းကြေအောင်ကိုဝီရိယစိတ်ဝီရိယနှမျိုးလုံးလိုအပ်တယ်စိတ်ဝီရိယဆိုတာဒီတရားမရမနေဘူးဆိုတဲ့ဇွဲစိတ်ကိုဝီရိယဆိုတာကြာကြာထိုင်ကြာကြာစိဉ္ညာလျှောက်ပြီးတော့ ရှုတာဟုတ်ကဲ့လားဝိရိဏတံရှုမြိုက်တံဖြင့်လေစေရန်ကိလေလောင်ကျွမ်းကြအောင်ကိလေသာ7ပါးလောင်ကျွမ်းသွားအောင်ဝိရိယမိတုံနဲ့ရှုရမယ်ဟုတ်တယ်မဟုတ်လားမသေးမနာမအိုးပါခင်တက်သုံးနှင်လျက်ဆောလင်းမြန်စွာရှုမြိုက်ပါလို့မသေးခင်နာဖြမကြမဖြစ်ခင်မအိုးခင် လင်းမြန်စွာ ရှုမှတ်ပွားများကြိုးစားအားထုတ်မိတုံနဲ့ရှုပါဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်ဖြင့်ဓမ္မတဖို့ရထောက်ရတရားမဖြစ်ပေဘူးလားမသိမနာမအိုပါခင်တက်တုံနှင်လျက်ဆောလင်းမြန်စွာရှုမြိုက်ပါလော့နောင်ခါကာလချိန်လွန်ရဟု နောင်တာတကြီးသင်မကြီးလင် အခုအစဉ်ပြေတုံးအကြောင်းညီညွတ်တုံးခန္ဓာကိုယ်အားကောင်းတုံးညာအားကောင်းတုံးမှာ ကျုံပြီးတော့ခွင်သာတုံးကျုံပြီးအထုတ်လိုက်မယ်ဆိုလို့ရှိရင်ဖြင့် ရုပ်ရဲ့အနိစ္စဒုက္ခအနတ္တနာမ်ရဲ့အနိစ္စဒုက္ခအနတ္တတွေရှင်းရှင်းလင်းလင်းသိလာနိုင်တယ်။အဲဒါလို့သိတဲ့တမ္မာဒိဋ္ဌိမဲ့ကဉဏ်ဖြစ်ပြီးဆိုသဖြင့်ဆိုရင်ဖြင့်ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တက်ပြီးတော့မဲ့ဉာဏ်ပုံဉာဏ်နဲ့နိဗ္ဗာန်ဒီဟုသောသမုဒ္ဒရာမစည်းဝင်နိုင်ပေဘူးလား။အခုပေါ့ပေါ့ရရနေလို့မလို့နောင်ခါကြတော့မှ အေးတို့အချိန်နေရှိသေးတာပဲနောက်ကြမှာအထုတ်မယ်နောက်ကြမှာအထုတ်မယ်နဲ့အထုတ်ဖို့ရအချိန်နေရွေးရွေးနေနောက်ကြတော့အသက်80ကျော်80ရောက်သွားမှအာထုတ်တော့ခန္ဓာကိုယ်အင်အားကလည်းမကောင်းစိတ်ဓာတ်အင်အားကလည်းမရသတိတွေကလည်းမေ့တော့ဘယ်ဟာများတည်တည်ချာချာရှုမှတ်နိုင်အောင်မလဲမရှုမှတ်နိုင်ဘူးဆိုလို့ရှိရင်အနိစ္စဒုက္ခအနတ္တသဘောသိမလား မသိရင်တမ္မာဒိဋ္ဌိမဲ့ခင်ဖြစ်ပါမလားတမ္မာဒိဋ္ဌိမဲ့ခင်မဖြစ်ရင်နိဗ္ဗာန်ရည်ရင်ကျော်နိဗ္ဗာန်တည်းဟုသော သမုဒ္ဒရာသို့မရောက်နိုင်တော့ဘူးဟုတ်တယ်မဟုတ်လားအဲ့ဒီအခါကျမှကိုကိုကိုသိပြီးမှားလိုက်လေခြင်းငငယ်ရွယ်ရွယ်ချမ်းမြေ့ရောက်စဉ်ကဘုန်းကြီးတွေကြက်ကြက်မမအထုတ်ခိုင်မာရဲ့နဲ့တို့ကဟိုကိုယ်ဒီကောက်နဲ့ဟိုကတ်ဒီဖက်လောက်ခဲ့တယ်ဟုတ်ကဲ့လား ကြာကြာနာနာအာမထုတ်ခဲ့မိဘူးအခုတော့ဖြစ်ရင်ငါတရားလိုချင်မှအသက်80 80ကြတော့ခန္ဓာကိုယ်ကလည်းမလိုက်နိုင် စိတ်ကလည်းမလိုက်နိုင်ဉာဏ်ကလည်းထုံတတိကလည်းမေ့နေခယံသီဘိန်ဓာတုံးမှာမကောမလေးစိတ်ပြစ်လိုက်တာနောင်တမရဘူးလားဟုတ်ကဲ့လားမသိမနာမဩပါခင်တတ်တုံနှင်ရဲ့ဆောလင်းမြန်စွာရှုမြိုက်ပါလော့ နောက်ခါကာလချိန်လွန်ညာဟုနောင်တတကြီးသင်မကြီးလင်ဇနီးမယာသမိသားနှင့်လင်သားအိမ်ရအဖျားပြားကိုငဲ့ကာဖင်နေအချိန်၍ကသေဘေသင်ကိုဥလိမ့်ဒီဘသူကဥသွားမယ်ဥသွားရင်လည်းကောင်းတာပေါ့အိမ်မြန်မြန်ပြန်ရတယ်မဟုတ်လားအိမ်မြန်မြန်မပြန်ရဘူးလား ထုတ်အိုဘေးနှိမ့်ဆက်လမဥခင်အိုဘေးနှိမ့်ဆက်လမဥခင်နာဘေးနှိမ့်ဆက်လမဥခင်နာဘေးနှိမ့်ဆက်လမဥခင်သေဘေးနှိမ့်ဆက်လမဥခင်သေဘေးနှိမ့်ဆက်လမဥခင်တရားကဥမတော်မီထင်တရားကဥမတော်မီထင်ဆိုအိုဘေးနှိမ့်ဆက်လမဥခင်နာဘေး ခုနလိုကာမဂုဏ်အာယုံ၅ပါးကြောင့်လူကျင်တတ်မဲ့နှစ်သက်တဲ့စိတ်တွေမဖြစ်ရအောင်စိတ်ဆိုးစိတ်ပြတ်တဲ့စိတ်တွေမာနတက်တဲ့စိတ်တွေမနာလိုတဲ့စိတ်တွေအဲ့ဒီကိလေသာ စိတ်တွေမဖြစ်ရအောင်ဆိုလို့ရှိရင်ကိလေရေရင်စည်းလာလင်ပင့်တွင်မှနှင့်တာမီနီကိလေရေရင်စည်းလာလင်အစင်တတိတာပါမီဘာနဲ့တာမလဲ ရှုမှတ်မှုနဲ့ဒါဘယ်ကာမဂုဏ်ဖြစ်ဖြစ်စိတ်ရောက်သွားပြီဆိုလို့ရှိရင် ရှုမှတ်လိုက်လို့ရှိရင်ကိလေသာရေရင်စီးမဝင်တော့တန့်သွားရတန့်သွားတယ်ဆိုတာခဏခိတ္တပဲဟုတ်တယ်မဟုတ်လား ဘယ်ကာမဂုဏ်ဖြစ်ဖြစ်စိတ်ရောက်သွားပြီဆိုလို့ရှိရင်ရှုမှတ်လိုက်လို့ရှိရင်ကိလေသာရေရင်စီးမဝင်တော့တန့်သွားတယ်။တန့်သွားတယ်ဆိုတာခဏဖြစ်တာပဲ။ဟုတ်တယ်မဟုတ်လား။အဲ့ဒီရှုမှတ်မှုတာတမန်ကျိုးသွားပြီဆိုလို့ရှိရင်နော်။ရံဝဲအောင်မှာပဲ။ဟုတ်ကဲ့လား။ရှုမှတ်မှုဓာတ်တွေပြုတ်သွားပြီဆိုတော့ပြန်ဝင်အောင်မှာပဲ။ဟိုမှာဟိုဟောလန်နိုင်ငံမှာလေ။ နယ်သာလန်နိုင်ငံမှာရေတွေကြီးလို့သူတို့နိုင်ငံကပင်လယ်ထဲကနိုင်ငံကိုပင်လယ်ကြီးအောက်သူတို့နိုင်ငံကဆဲပေနှိမ့်နေအဲ့ဒါမှနိုင်ငံပပလည်းမှာဓာတ်တွေနဲ့ဖုတ်ပြီးပင်လယ်ရေတားထားရအဲ့ဒါအခုအဲ့ဒီဓာတ်အားသေးတဲ့ဘက်ကနေပြီးတော့ပင်လယ်တွေကျုံဝင်လာလို့မလို့လူတွေမြုပ်တော့လူ400လောက်သေးတယ်တဲ့နေကလည်းမှလေအဲ့တော့ရေဝင်တယ်ဆိုလို့ရှိရင် ပထမတော့သူတို့တားရတားထားလို့ ရနေတယ်လို့သူတို့ယူဆတာပဲတကယ်ရေးအားကောင်းတော့ရသလားအဲ့တော့အစဉ်ရှုမှတ်တယ်ဆိုပေမဲ့လို့ရှုမှတ်တဲ့ရှုမှတ်မှုအားကောင်းနေတဲ့အချိန်တော့ရတယ်ရှုမှတ်မှုတဲ့လောဘဒေါသမောဟကိလေသာကအားကောင်းတော့ရမလားမရဘူးကျိုးမသွားဘူးလားကျိုးသွားတယ်အဲ့တော့တားယုံတားရတာစိတ်ချရသလားမလုံးဝမဝင်လာအောင်လုံးဝကွန်ကရစ် စကားနဲ့ပိတ်ပြလိုက်မယ်ကွန်ကရစ်တာတမန်နဲ့ပိတ်ပြလိုက်မယ်ဆိုလို့ရှိရင်လာအောင်မလားမလာနိုင်တော့ဘူးဟုတ်ကဲ့လားအဲ့တော့ကွန်ကရစ်တာတမန်နဲ့ပိတ်ဖို့လိုတယ်ကွန်ကရစ်တာတမန်နဲ့ပိတ်ဖို့ဆိုတာကတော့ပထမဆုံးတားရမယ်တားလို့ရက်နေတဲ့အခါကျမှတာတမန်အစားထိုးရမှာမဟုတ်လားအဲ့တော့ရှုရမယ်ရှုလို့ကိလေသာမဝင်တဲ့အခါကျမှတိုးတိုးရှုတဲ့အခါကျတော့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးတော့ နောက်ဆုံးမှမဲ့ဉာဏ်မဲ့အသိဖို့အသိရောက်မယ်မဟုတ်လားမဲ့သိဖို့သိရောက်တဲ့အခါကျတော့မဲ့ညာကကိလေသာတွေအမြင့်ပြတ်ပဲရှားပြစ်လိုက်တဲ့အခါကျတော့ဒီကိလေသာဝင်အောင်မလားမဝင်တော့ဘူးဒါကြောင့်မလို့တကယ်မဝင်စင်ရင်အစဉ်ပိတ်ပြရမယ်အစဉ်ပိတ်ခြင်းနဲ့ဆိုလို့ရှိရင်မဲ့ညာဘုံညာရသည်အထိကြိုးစားရမယ်ဒီလိုမဟုတ်လားအဲ့လိုဆိုရင်ဝဲစုပ်မြုပ်အောင်မလားစိတ်မချရပေဘူးလား ရှိလေရင်သီလာလင်သင့်တွင်ပါနှင့်ပိတ်မိနီ တွေဟာပါဠိစကားလုံးတွေကိုဘာသာပြန်ထားတဲ့ဆောင်ပုဒ်တွေပါဠိစကားလုံးတွေပြောနေရင်ကြာနေဆိုလို့နားလဲမလဲပဲနဲ့ဒါကြောင့်ဆောင်ပုဒ်တက်တဲ့နဲ့ပဲသွားတော့အတိတ်ပဲမသိဘူးလားသိတယ်တားယုံတားဖို့ကတော့ရှုမှုတတိလိုတယ်ပိတ်တည်အထီဆိုလို့ရှိရင်တတိနဲ့ရသေးလားတတိပြီးတော့တမာတိသွားရမယ်တမာတိဖြစ်မှဉာဏ်ဖြစ်မယ်မဟုတ်လား အဲဉာဏ်ဖြစ်မှအစဉ်ပိတ်လို့ရမယ်ဉာဏ်နဲ့မှလည်းဝိပဿနာဉာဏ်နဲ့တော့မရသေးဘူးမဲ့ဉာဏ်နဲ့မှရမည်ဟုတ်ကဲ့လားဒါကြောင့်မဲ့ဉာဏ်လေးတွေတာခိုင်ပေမူကိလေသာရင်စီမဝင် အစဉ်ပိတ်တော့သည်အစဉ်မြဲကိုပိတ်သွားရောဒါကြောင့်မလို့ကာမဂုဏ်တော်တဲ့နေရတဲ့အခါမှာအဲ့ဒီကာမဂုဏ်တော်ရဲ့အလှုပ်ရှားခံနိုင်အောင် ကာမဂုဏ်တော်အကြောင်းပြုပြီးတော့ကိလေသာရေတွေမစည်းဝင်နိုင်အောင်တားနိုင်အောင်ပိတ်နိုင်အောင်မလုပ်ရမလဲရှုမဟုတ်ကဲ့လားရှုမှတ်တယ်ဆိုတာလဲကာမမဟုတ်ဘူးမညာတိရသည်ရှုမဒီလိုမဟုတ်လားအဲ့လိုဆိုလို့ရှိရင်ကာမဂုဏ်တဲ့ဝဲစုပ်မြုပ်အောင်မလားတစ်ခေါက်ဆိုပါကာမဂုဏ်တဲ့ တစ်ခုဟာဒုသီလဆိုတာဘာလဲသီလမရှိတာဟုတ်ကဲ့လား ငါးပါးသီလခံယူဆောက်တည်ထားတယ်ငါးပါးလုံးချိုးဖောက်တယ်သီလမရှိဘူးရှင်းပါးသီလခံယူဆောက်တည်တယ်ခုနှစ်ပါးချိုးဖောက်တယ်တပါးတော့ကြံသေးသီလမရှိဘူးမဟုတ်လားကိုးပါးသီလခံယူဆောက်တည်ထားတယ်မေတ္တာမပွားဘူးရှင်းပါးတော့ကြံသေးရဲ့ဟုတ်ကဲ့လားအဲ့ဒီကြံတဲ့ရှင်းပါးပါကျိုးသွားပြီဆိုတော့ဒုတ်သီလဟုတ်ကဲ့လားဒါပေမဲ့ သီလရှိအောင်လူလေကောင်ဟန်မဆောင်ဘူးလားဟုတ်ကဲ့လားဘယ်သူတော့ဒုသီလပုဂ္ဂိုလ်ပေါ့ဟုတ်ကဲ့လားဒီတော့သီလမှမစင်ကြယ်ဘူးဆိုတော့တရားအထုတ်တဲ့အခါတမာရီဖြစ်ပါမလားတမာရီမှမဖြစ်ရင်ဝိပဿနာဉာဏ်မဲ့ဉာဏ်ဘုံဉာဏ်ရပါမလားအဲ့တော့နိဗ္ဗာန်တည်းဟူသောသမုဒ္ဒရာကြီးဝင်နိုင်မလား သမ္မာဒိဋ္ဌိမခင်ရေရေကြောသူမပြောနိုင်ဘူးပေါ့ဒီတော့သီလစင်ကြယ်အောင်မလုပ်ရမလဲပါတယ်ကိုနှစ်နှုတ်အပြည့်ကင်းအောင်စောင့်စည်းထိန်းသိမ်းရင်သီလစင်ကြယ်သည်အဲလိုစောင့်စည်းထိန်းသိမ်းလို့တဲ့စိတ်ရှိဖို့ရာအတွက်ပါလို့သလဲဟမ်ပါလို့တဲ့ဟုတ်ကဲ့လား ကောင်းစုနှတံကံတရားနှင့်သုံးပါးရဏယုံရင်လေသောကံပြုရာစကြများလို့သီလတရား ဒီတော့ဘုရားအကြောင်းသိသလောက်သိရမယ်တရားအကြောင်းသိသလောက်သိရမယ်သံဃာအကြောင်းသိသလောက်သိရမယ်အဲ့ဒါလိုသိအောင်ငါဘုရားတရားသံဃာနဲ့ပတ်သက်တဲ့စာတွေဖတ်ရမယ်တရားတွေနားရမယ်ဒီလိုဆိုရင်သိတယ်သိတာနဲ့အမျှတရားနာခြင်းသရာရှင်ပညာအသိတို့ဟုတ်ကဲ့လားအသိဉာဏ်ဘ ਹੁ တုတ္တရှိလာတဲ့အခါကျတော့ယုံကြည်မှုတွေတိုးမလာဘူးလားယုံကြည်မှုတွေတိုးလာတာနဲ့အမျှ မကောင်းတဲ့အပြစ်မကင်းတဲ့အလုပ်တွေပြုရမှဖြစ်တယ်ကြောက်တယ်ဒီလိုမဟုတ်လားအဲဒါလို့အရှက်အကြောက်ရှိရိဥတ္တပရှိတဲ့အတွက်မကောင်းတဲ့အလုပ်လည်းမလုပ်မကောင်းတဲ့အပြောလည်းမပြောတော့ဘာဖြစ်တော့သီလစင်ကြယ်ရောဟုတ်တယ်မဟုတ်လားအဲဒါတော့ဒုတ်သီလဖြစ်ပါအောင်မလား အဲ့ဒါလို့သီလစင်ကြယ်ပြီးဆိုရင်စင်ကြယ်တဲ့သီလအခြေခံပြီးတော့ဝိပဿနာတရားအထုတ်တော့တမာတိဉာဏ်နေဖြစ်မလာဘူးလားဘယ်ရည်ရင်ကြောမျောပါလဲမခင်ရည်ရင်ကြောမျောတော့ဘယ်ဝင်မလဲနိဗ္ဗာန်တိသောသမုဒ္ဒရာဝင်ပြီဟုတ်ကဲ့လားဒီတော့အတွင်းကမဆွေးမပုတ်ရအောင်နေတဲ့ဤသိပြီလားဘယ်လိုနေရမလဲ ယုံကြည်မှုတရားတရားတွေတိုးဝအောင်ကြိုးစားပြီးစာဖတ်ကြိုးစားပြီးတရားနာဟုတ်တယ်မလားအဲ့ဒီယုံကြည်မှုတွေအားကောင်းလာရင်ဖြင့်သီလလုံခြုံအောင်ဆောင်စည်းထိမ့်သိမ့်ပေလိမ့်မယ်ဒီလိုမလားအဲ့ဒါလို့ဆိုလို့ရှိရင်အတွင်းကပုတ်ပါအောင်မလားကိုကိုကိုပြန်နန်းကြီးသားမှာပုတ်တော်နန်းမလားလို့ဟမ်နန်းဟုတ်လား ဟိုဘက်ဒီဘက်ရေလေချက်ကုန်းတဲ့မတင်လူပဲမဆယ်နတ်မဆယ်ဝဲဝဲမမြုပ်သွေးမပုတ်ဆိုတဲ့အတိုင်းအပြစ်ရှိပါကျင်းအောင် လုပ်တဲ့နီးနားလဲဗလားသတိနဲ့စက္ကပိရှုမှဝိပဿနာဉာဏ်မဲ့ဉာဏ်ပူဉာဏ်ရအောင်အာထုတ်အာထုတ်ဖို့ရတဲ့အခြေခံအဖြစ်သီလစင်ကြယ်ပါစေဟုတ်ကဲ့လားအဲဒါလို့ဆိုရင်အပြစ်ရှိပါမကင်းဘူးလားကင်းရင်ဖြင့်ပယ်ရောက်မလဲ ဒါကြောင့်ဒီအပြစ်ရှိပါမကင်းညာမသွားနိဗ္ဗာန်ကြည်ဒီအပြစ်ရှိပါမကင်းရင်တော့နိဗ္ဗာန်မရောက်တော့ဘူးကင်းအောင်ဆိုလို့ရှိရင်ဘာလုပ်ရမလဲအပြစ်ရှိရင်ကင်းလို့လင်းအစင်ရှုရမည်အပြစ်ရှိရင်လူကင်းစင်မဲ့ခင်ရေကြောမျောတော့သည်မဲ့ခင်ရေရင်မျောလေလင်းပြေဝင်နိဗ္ဗာန်ကြည် သရာဝီရိသမာဓိနှင့်တတိပညာသဒ္ဒါဆိုတာယုံကြည်မှုဝိရိယဆိုတာကြိုးစားအားထုတ်မှု သမာဓိဆိုတာစိတ်တည်ငြိမ်မှုသတိဆိုတာရှုမှတ်မှုပညာဆိုတာယုတ်သဘောနံသဘောထိုးထွင်းသိတဲ့ဝိပဿနာပညာအရိယတစ္ဆာ၄ပါးထိုးထွင်းသိတဲ့မဲ့ပညာဖူပညာဟုတ်ကဲ့လား အဲ့ဒါဣန္ဒြေ၅ပါးခေါ်တဲ့ဒီဣန္ဒြေ၅ပါးညီမျှပြီးအားကောင်းပြီဆိုလို့ရှိရင်တော့မဲ့ရရင်ကြောမှကြောကနေမျောသွားလို့မလို့ဒိုင်းကနေသမုဒ္ဒရာလေးရောက်မယ်ဟုတ်ကဲ့လားသို့အပြည့်ရှိအင်းကင်းလို့လင်း ဒီတော့လိုရင်းကဟိုဘက်ကမကဒီဘက်ကမကဆိုတာလဲကိလေသာဝင်တာပြောတာမဟုတ်လားရေလမမြုပ်တာလဲကိလေသာဝင်တာပဲသံကုန်းတင်တာလဲကိလေသာဝင်တာပဲလူဆယ်ရနတ်ဆယ်ရဆိုတဲ့လူရင်းကဒါပဲမဟုတ်လားအဲ့တော့ကိလေသာဆိုတာစိတ်ဖြူလားစိတ်မဲလားအဲ့ဒီစိတ်မဲကိုယ်သဏ္ဍာန်ကပ်နေသလားကပ်မနေဘူးလားသိဖို့မလိုဘူးလား ဒီစိတ်အငြင်းမဲ့တွေငါစိတ်ထဲရှိသလားမရှိဘူးလားဆိုတာအမှတ်တမဲ့နေရင်ဖြင့်မသိဘူး။ဘာကြောင့်လဲဆိုတော့အမှတ်တမဲ့နေရင်မြင်မဲ့တဲ့စိတ်တွေမဲ့ဖြူစင်တဲ့စိတ်မှတ်ပြီးလက်ခံမထားဘူးလား။ဥပမာဆိုကြပါစို့အဖွားတယောက်သူကသူ့အဖိုးနဲ့တအိမ်နေတယ်သူ့သားတွေသမီးတွေမိတွေကတအိမ်နေတယ်ဟုတ်ကဲ့လား။ သူ့သမီးကတခါတရံအိမ်လေလာတယ်အဖွားကဗာပြောလဲဆိုအမေကြီးကတယောက်တည်းလာရငါမီးမခေါ်ခဲ့ဘူးဟောဘာဖြစ်လို့မီးတွေ့ခြင်းနဲ့လေမဟုတ်ဘူးလားမီးတွေ့ခြင်းနဲ့အဲ့တော့သူမီးကိုတွေ့နေရမြင်နေရကြည်နေရချစ်နေရတာသူသဘောမကျဘူးလားသူအမဲကိုအဖြူထင်းနေတာလားအဖြူကိုအဖြူထင်းနေတာလား ဘာမဲပါလိမ့်ဟုတ်ကဲ့လားမိဘောချစ်တဲ့ဂေဟတိတပေမခေါ်တဲ့တဏှာအသေးစားလောဘအသေးစားကိုစိတ်အဖြူလို့ထင်နေတော့အဲ့ဒီလောဘကတဖြည်းဖြည်းမကြီးထွားဘူးလားကြီးထွားလာပြီဆိုလို့ရှိရင်တော့မနှိပ်စက်သေးဘူးလားအဲ့တော့ तू တကယ်လို့သာဒီစိတ်ဟာဖြင့်တဖြည်းဖြည်းကြီးထွားလာလို့ရှိရင် စိတ်မဲပဲငါ့ကိုနှင်းစေတော့မှာပဲလို့သဘောပေါက်ရင်ဖြင့်အဲ့ဒီစိတ်လက်ခံမှာမလား အေးညီတို့ညီတို့ဖလာညီတို့တတ်တတ်နေညီတို့နဲ့ရှင်းရှင်းနေကြတော့ငါတို့ကဒီမှာနှစ်ယောက်ထဲနေတာတို့တရားတို့အာထုတ်နေမှာရှုပ်တယ်ညီတို့သားတွေသမီးတွေမခေါ်ခဲ့ကြနဲ့ဟုတ်ဘူးလားအဲ့လိုဆိုရင်သူဘယ်ဘက်ကကအောင်မလို့မကတော့ဘူးတမမဲ့ခင်ရည်ရင်ကျော်မျောမဲ့အဖွာမဲ့ခင်ရည်ရင်ကျော်မျောမဲ့အဖို့ဟုတ်တယ်မဟုတ်လားနိဗ္ဗာန်တည်းဟုသောသမုဒ္ဒရာ ထောက်လျှောက်ကြည့်သွားတော့မယ်မဟုတ်ပေဘူးလားဒါဖြင့်မေးပြရစီလောကအဲ့ဒါလိုအဖို့ဘွားဘယ်နှစ်ယောက်လောက်ရှိရုံလဲဟမ်ဘယ်နှစ်ယောက်လောက်များရှိမလို့သေချာလဲကြည့်ပြောနော်တယောက်မှမတွေ့ဘူးမကရင်ရောမျောမယ်အဖွာတယောက်မှမတွေ့ဘူးဟုတ်ကဲ့လား အဲ့ဒါဘာကြောင့်လဲလို့ဆိုတော့စိတ်မဲနဲ့စိတ်ဖြူကိုမခွဲကြတတ်လို့မဟုတ်ပြီဘူးလားအဲ့တော့စိတ်မဲနဲ့စိတ်ဖြူခဲကြခွဲကြတတ်ဖို့မလိုဘူးလားစိတ်မဲနဲ့စိတ်ဖြူခွဲကြခြင်းမြတ်စွာဘုရားရဲ့မှန်ပြမှာတင်ကြည့်တယ်တရားတော်ဒီဟုသောမှန်ပြမှာကြည်တင်ကြည့်တယ်တရားတော်ဒီဟုသောမှန်ပြကဘယ်လိုဆိုသလဲဆိုတော့အပြစ်ရှိရင်ဆိုးကျိုးဆင်းရဲကျိုးပေးရင်အဲ့ဒီစိတ်ဟာစိတ်မဲ အပြစ်မရှိရင်ချမ်းသာကြိုးကောင်းကြိုးကိုပေးတယ်ဆိုရင်အဲ့ဒီစိတ်ဟာစိတ်ဖြူဟုတ်တယ်မဟုတ်လားမြတ်စွာဘုရားတရားတော်ဒီလိုဆိုရမဟုတ်လားအဲ့ဒီအတိုင်းစဉ်းစားကြည့်ပေါ့ငါငါမြည်ချစ်တာဟာငါဆင်းရဲဖို့လားချမ်းသာဖို့လားမဟုတ်ဘူးလားအဲဆင်းရဲဖို့ဆိုတာမသေးကြဘူးလားသေးသေးချာချာသိရင်သိလာတယ်အဲ့ဒါလို့သိပြီဆိုရင်တော့ဒီစိတ်အမဲငါပယ်ရှားမှတော်မှာပဲလို့သဘောမပေါက်ဘူးလား အဲ့လိုသဘောပေါက်တာနဲ့တပြိုင်တည်းတည်းအထုတ်ထုတ်ပြီးတော့အဖိုးထားပြခဲ့ပြီးအဖွားတယောက်တည်းချမ်းမြေ့တာရောက်လာဟုတ်ကဲ့လားဘာလို့မလို့တော့ပယ်ရှားမလို့ဟုတ်ကဲ့လားအဲ့တော့အဲ့ဒါလို့သိအောင်မြတ်စွာဘုရားရဲ့တရားတော်မှန်မြင်စည်းဟူသောကြေးမုံမှန်မြင်မှတင်ပြီးတော့ကြည်ပါလူတွေဟာကိုယ်ရုပ်လှမလှကိုသောပဂရိမှန်မှကြည့်ပြီးမပြင်းညမတရဘူးလား တနေ့ဘယ်နှခါတော့မရေနိုင်မတွက်နိုင်ဘူးဟုတ်ကဲ့လားအမျိုးသမီးနဲ့အမျိုးသားဘသူကပိုဆိုးတော့အမျိုးသားတွေကပိုဆိုးတယ်တဲ့ကိုရင်တို့စောင်းပြောတာနဲ့တူတယ်နော်ဩ သမင်မရှိလို့ကတုံးကြီးလားဒါအမျိုးသားတွေကိုအမျိုးသမီးတွေအဲ့ဒါကြောင့်လိုက်တုနေတာမသိဘူးလားအမျိုးသမီးတွေလည်းအကုန်လုံးဘိုးဘေဖြစ်ကုန်ပြီဟုတ်ဘူးလားအဲ့ဒါလိုက်တုနေတာအဲ့လိုပြောလို့သွားမပြောကြနဲ့တော်တော်ကြာကြာတော့ဘိုးကေကနေကတုံးဖြစ်လာလေနော်တန်ရှင်းကြည်လင်းကြည်မုံပြင်ဝဲတင့်တွင် ရူပလှမ်းလာကို နေညာမရွေကြည်စစ်စေး၍ယင်ချေမဲ့ပြောင်ဝချံပေါင်းနှင့်ညင်းပြောက်တင်ဒိတ်ဖူးအကျိတ်ကိုသေသိပ်ပဲရှားပမာလာသူမြတ်ပြားဗုဒ္ဓဟောညွန်ပြသည့်ဓမ္မကြည်လင်ကြေမုံပြင်ဝဲသင်သွင်းမနာစိတ်အလှကိုနေညာမရွေတင်စစ်စေးလော့ မြစ်ကြီးကိလေတွေ့ခဲ့ပြီသော6ထွေနီးဖြင့်ပျောက်စေလွင့်မှမလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်ဘယ်ဘယ်ကမ်းမှတင်အောင်မလဲဘယ်အပြစ်နဲ့ညီအောင်မလဲမညီတော့ဘူးဟုတ်ကဲ့လားသို့တန်ရှင်ကြည်လင်တန်ရှင်ကြည်လင်ကျေဖို့ပြေဝဲခြင်း တစ်ခေါက်သာသနာ ဒီတော့အဲ့ဒါလိုချမ်းသာဖုံးအောင်ဟိုဘက်ကန်းဒီဘက်ကန်းဘက်ကန်းမှမတင်အပြစ်ရှိပါလွတ်ကင်းစင်အောင် သီလကိုလည်းစင်ကြယ်အောင်ဆောင်စည်းထိမ့်သိမ့်စင်ကြယ်တဲ့သီလကိုအခြေခံပြီးတော့သတိပဋ္ဌာန်ဝိပဿနာကိုလည်းမပြတ်မလားရှုမှတ်ပွားများအားထုတ်ရင်ဖြင့်မြတ်စွာဘုရားဒါရုခန္ဓောပမသုတ်ဒေသနာတော်မှာဟောထားတဲ့အလိုအတိုင်းအပြစ်ရှိပါမကင်းနိုင်ဘူးလားမကင်းပါဘူး အဲဒါလို့กินပြီဆိုလို့ရှိရင်တော့မကင်ရေရင်ကြောမျောလို့နိဗ္ဗာန်တည်းဟူသောသမုဒ္ဒရာကိုရောက်ဖို့သေကြသည်ဟုတ်ကဲ့လားတရားဆုံးသွားလားသိမ့်လိုက်ရတော့မလားမသိရသေးဘူးလားကဲမသိနေပါဘူးဒီလိုဆိုရင်လည်းဒီတော့အဲ့ဒီမြတ်စွာဘုရားတန်ဃာတော်များကိုဒါရုခန္ဓောပမသုတ်ဒေသနာတော်ဟောနေတဲ့မလန့်မကန့်မှာဘယ်သူရှိတယ်တဲ့ နန္ဒဆိုတဲ့နွားကြောင်းသားရှိတယ်သူကတရားတရားသဘောပေါက်သွားတယ်တဲ့တရားသဘောပေါက်တာနဲ့မြတ်စွာဘုရားစီလာပြီးရှိတော်မှောက်မှာကြာကြံနာဥချပြီးတော့လျှောက်ထားတယ်ရှင်တော်မြတ်ဘုရားတပည့်တော်ဟာဒီဘက်ကန်းလည်းမကပ်ပါဟိုဘက်ကန်းလည်းမကပ်ပါရေလည်းမလည်းမမြုပ်ပါတောင်ကုန်းမှလည်းမတင်ပါလူအဆယ်လည်းမခံနာအဆယ်လည်းမခံဝဲလည်းမမြုပ်အဆွေးပုတ်လည်းမခံနိုင်ပါဘူးတပည့်ကိုယဟန်ပြုပေးတော်မူပါဘုရား ဒီတော့မြတ်စွာဘုရားကနန္ဒာတဲ့အဲ့ဒီနွားတွေကိုသင်နွားရှင်ထံပြန်အပ်ချေတကယ်လို့များမအဖက်နဲ့တင်ယဟန်ပြုလိုက်မယ်ဆိုလို့ရှိရင်နွားတွေပျောက်လို့ရှိရင်တင်ယဟန်ဝကြီးနဲ့နွားတခိုးလို့အဆွတ်ဆွဲခံရလိမ့်မယ်ဒါကြောင့်မလို့မဖြစ်သေးဘူးနွားတွေပြန်အပ်လို့ဆိုတော့နန္ဒကတရားသဘောသိပ်ပေါက်ပြီးတရားတရားတွေရှိနေတော့ချက်ချင်းယဟန်ပြုချက်ချင်းအထုတ်ချင်တာဘူးဒါကြောင့်မှန်ပါဗျာတဲ့ တပည့်တော်ကြောင်းတဲ့နွားတွေဟာနွားမတွေပါတဲ့သူတို့နွားကလေးတွေကအိမ်မှာချီးထားခဲ့ပါတယ်တဲ့တနေ့လုံးတကြက်မှလွတ်ထားတော့ဒီနွားမတွေနို့တောက်နေပါတယ်တဲ့သူတို့သားတွေကိုနို့တိုက်ရှင်နေပါပြီဒါကြောင့်တပည့်တော်ပြန်ပြီးမပို့လဲသူတို့ပါသာသူတို့ပြန်သွားကြမှာပါဖေ။ကြည်သမ်းမအောင်ဘလောက်တရားတရားအားကောင်းနေလဲကဲနွားတောင်ပြန်မပို့နိုင်ဘူးသူ့ဟာသူပြန်လိုက်မယ်လေ။ တော့ကြထောင်ကြနေမှဖြင့်ဒီလူဟုတ်ဘူးလားဒါမြတ်စွာဘုရားကမဟုတ်သေးဘူးနန္ဒာသင့်မှာပြန်ပို့ဖို့တောင်းကြည့်တယ်သွားပြန်ပို့ဆိုတော့နန္ဒာမြတ်စွာဘုရားစကားတော့နားထောင်ပြီးတော့ပြန်ပို့ပါတယ်ပို့ပြီးပြန်လာမြတ်စွာဘုရားကယဟန်တော်တွေကိုနန္ဒယဟန်ပြုတ်ပြလိုက်ကြဆိုယဟန်ပြုတ်ပြီးတော့သူတရားအထုတ်တယ်နန္ဒကိလေသာရေးရင်သူတိမစည်းဝင်မဲနဲ့တခါတည်းပိတ်သွားတော့တာပဲတဲ့ ဘာဖြစ်လို့ဘာရသွားအဲ့ဒီတော့ဘယ်စည်းဝင်သွားတော့သမ္မာဒိဋ္ဌိမကင်ရေရင်ညောမျောလို့မလို့နိဗ္ဗာန်တည်းဟူသောသမုဒ္ဒရာနန္ဒစည်းဝင်သွားပြီဟုတ်ကဲ့လားအဲ့ဒီမှာမြတ်စွာဘုရားဟောတော့နန္ဒကသရတရားပေါက်လို့မလို့တတိတော့ယဟန်ပြုပိတရားအထုတ်ပြရစေအတင်းလျှောက်တာကဲဒါဖြင့်ဒုထက် အာဟန်ကြက်လိုက်တာအဲ့ဒါယဟန်ဝမိတာတဲ့အစဉ်ပြေဖရာအဲ့ဒါကြောင့်မလို့ဟိုဘက်ဒီဘက်ကမကအောင်သမဒိဋ္ဌိမဲ့ခင်ကျော်မျောခြင်းပါတယ်ဒါကြောင့်ဒီကနေ့တပည့်တော်မပြန်တော့ဘူးဗျာဟုတ်ကဲ့လားတပည့်တော်ဆက်လက်ပြီးပဲကြိုးစားအားထုတ်ပြရစေဆရာတော်နေရာပေးတော်မူပါဗျာအာ မရှိဘူးလူတွေကများတယ်မဟုတ်ပါဘူးဗျာတနေရာလေးထိုင်စာလေးရတော့ပါပြီအဲ့ဒါဘယ်နှယောက်ပါတော့မပါဘူး ဟုတ်ကဲ့လားကဲမပါရင်လည်းကိုယ့်အိမ်ကိုပြန်ကြတော့လေဟုတ်ကဲ့လားမပါရင်ဘယ်သွားရမှာအိမ်ပြန်ကြတော့နော်အခုမပါသေးဘူးဆိုလို့ရှိရင်နောက်ပါနိုင်အောင်တရားတရားမွေးကြဟုတ်ကဲ့လားတရားတရားတွေဖြစ်အောင်တရားစာပေတွေလည်းဖတ်ကြတရားတွေလည်းနာကြ ကိုရှိမှပွားများအထုတ်ထားတဲ့တရားတွေလည်းမိတ်မသွားအောင်ကြအချိန်ရတဲ့အခါမှာအထုတ်ကြအဲ့ဒါလိုလုပ်ကြခြင်းအပြင်တမ္မာဒိဋ္ဌိမဲ့ရေရင်ကြောတဖြည်းဖြည်းမျိုးအောင်ကြိုးစားအထုတ်ကြရမယ်။ဒါကြောင့်ဘုန်းကြီးတို့တရားနာပရိသတ်ဟာရှင်တော်မြတ်ဖျားမိတ်ကြတဲ့သစ်တုံးဥပမာဒေသနာဒါရုခန္ဓောပမတရားတော်ကိုနာကြားပြီးတော့နာကြားတဲ့အတိုင်းပဲရှင်တော်ဖျားမိတ်ကြတဲ့အတိုင်း အပြည့်ရှိပါကင်းစင်အောင်မပြတ်မလတ်ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ရှုမှတ်မှုတတိတွေအာကောင်းတာနဲ့အမျှစူးစိုက်တည်ငြိမ်တဲ့တမာရီတွေဖြစ်ပေါ်လာပြီးတော့အဲ့ဒီဖြစ်ပေါ်လာတဲ့တမာရီအခြေခံတဲ့ဝိပဿနာဉာဏ်မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။